ခန်းကြီး၄အငယ်၁မှ၁၂ရွှေသည်အလွန်တန်းညိုသည်တကားအကောင်းဆုံးသောရွှေသည်အလွန်ဖောက်ပြန်သည်တကားတန်ရှင်းသောကြောက်တို့သည်ခတ်သိမ်းသောလမ်းဝတို့၌ဖီယိုဖျဲကွဲပြားလျက်ရှိကြ၏အမျက်ဆုံးသောရွှေနှင့်အမျှအလွန်အဖိုးထိုက်သောဇီးအုံမြို့သားတို့ကိုအိုးဒိန်သမားလှုပ်သောမြေအိုးကဲ့သို့မှတ်တတ်သည်တကားမြေခွေးမတို့ပင်မိမိတို့တန်းငယ်တို့အား နှုတ်သည်ကိုပေး၍နှုတ်တိုက်တတ်၏ငါဤလူမျိုးသူတို့သမီးမူကားတော၌နေသောကလအုပ်နှင့်ကဲ့သို့ကြမ်းကြုတ်သောသဘောရှိ၏နို့ဆိုကလေးသည်နှုတ်ငတ်သောကြောင့်ရှာသည်အာကောင်၌ကပ်လျက်ရှိ၏သူငယ်တို့သည်မုံကိုတောင်း၍အဘယ်သူမျှမပေးကောင်းမွန်စွာစတတ်သောသူတို့သည်ကိုးကွယ်ရာမရှိလမ်း၌နေကြ၏ဤမောင်းသောအိယာပေါ်မှပျော်မွေ့ဘူးသောသူတို့သည် နောက်ချေးပုံကိုဖဲ့ရကြ၏အဘယ်သူမျှအာမထုတ်ပဲချက်ချင်းပျက်စီးခြင်းသို့ရောက်သောတောတို့မျိုးခံရသောအပြစ်ဒဏ်ထက်ငါဤလူမျိုးတို့သမီးခံရသောအပြစ်ဒဏ်သည်တာ၍ကြီးပေ၏သူဤမူမတ်တို့သည်မိုးပွင့်ထက်တန့်ရှင်း၍နို့ရေထက်လဲဖြူကြ၏သူတို့အသားသည်ကြောက်နီထက်နီ၏သွေးကြောလဲနီလာနှင့်တူ၏ ယခုမူကားသူတို့အစင်းသည်မှောင်မိုက်ထက်မဲသည်ဖြစ်၍လမ်း၌မထင်ရှားသူတို့အရေးသည်အယိုး၌ကပ်၍ထင်းကဲ့သို့တွေးချောက်လေ၏ဓာဖြင့်တည်သောသူသည်ငတ်မှု၍တည်သောသူထက်သာ၍မင်္ဂလာရှိ၏ငတ်မှု၍တည်သောသူသည်အတိနှံပြက်ခြင်းအပြင် ထိုးဖောက်၍ပိန်ကြုံရ၏စိတ်ကျင်နာတတ်သောမိမတို့သည်မိမိတို့သားကိုပင်ပြုတ်ရကြ၏ ငါ၏လူမျိုးသူတို့သမီးသည်ပျက်စီးသောကာလ၌မိမိတို့သားကိုပင်စားရကြ၏ထာဝရဘုရားသည်အမျက်တော်ကိုစုံလင်စေတော်မူပြီးပြင်းစွာသောအမျက်တော်အရှိန်ကိုလွတ်တော်မူပြီးဇီးအုံမျိုးကိုမိရှု၍မြို့ရိုးအမြင့်တိုင်အောင်လောင်စေတော်မူပြီးရန်ပြုတ်သောသူနှင့်စစ်တိုက်သောသူသည်ယေရုရှလင်မြို့တကားအတွင်းသို့ဝင်နိုင်သည်ဟု လောကီရှင်ဘီနှင့်လောကီတရားဇုံတယောက်မျှမယုံကြအငယ်73မှ22ယေရုရှလင်မြို့အလယ်၌ဖြောင့်မတ်သောသူတို့ကိုတတ်တတ်သောမြို့သားပရောဖက်တို့၏ဒုစရိုက်များနှင့်ယေပရောဟိတ်တို့၏အပြစ်များကြောင့်ဤအမှုသည်ရောက်လေပြီထိုသူတို့သည်အယူကဲ့သို့လမ်း၌လှည့်လည်၍လူအသွေးနှင့်လူတို့ကြောင့် သူတို့အဝတ်ကိုအဘယ်သူမျှမထီဝွန်တွားကြမစင်ကြဲသောသူတို့တွားကြတွားကြမထီကြနှင့်ဟု သူတပားတို့သည်ဟစ်တတ်ကြ၏အဝေးသို့ပြေး၍အရရသို့လှဲ့လေရသောအခါသာသနာပလူတို့ကသူတို့သည် မတဲမရေရဟု ဆိုတတ်ကြ၏ဒါဝရဖျားသည် အမျက်တော်ထွက်၍သူတို့ကို क्वे ပြားစေတော်မူပြီး သူတို့အမှုကိုကြည့်ရှုတော်မမူ သူတပားတို့သည်လည်းယေပရောဟိတ်တို့ကိုမယိုသေးအသက်ကြီးသူတို့ကို အာမနာဘဲနေကြ၏ငါတို့သည်ရှိစဉ်တွင်မဆမ်းမိသူကို မျှော်လင့်၍မမြင်ရကြမကယ်တင်နိုင်သောလူမျိုးကိုကင်းစင်ပေါ်မှာအကျိုးမရှိဘဲစောင့်ကြပြီငါတို့သည်လမ်း၌မတော်ရမည်အကြောင်းငါတို့ခြေရာကိုလိုက်ရှာကြ၏ငါတို့သည်ဆုံးချိန်နီးပြီအသက်ရှင်ရသောကာလစေပြီ ဆုံးချိန်ရောက်လေပြီငါတို့ကိုလိုက်၍ရှာသောသူတို့သည်မိုးကောင်းကင်ရွှေလင်းတထက်သာ၍လျင်မြန်ကြ၏တောင်ရိုးပေါ်မှလိုက်ရှာကြ၏တော၌လည်းချောင်းမြောင်းကြ၏ငါတို့ထွက်သက်ဝင်သက်ဒီဟုသောသာဝရဖျားပေးတော်မူ၍ဘိသိက်ခံသောအရှင်ကို သူတို့သည်မြေတွင်း၌ဖမ်းမိကြပြီထိုအရှင်ဤဘုံတော်ကိုခိုလုံ၍ ငါတို့သည်သာသနာပလူတို့တွင်အသက်ချမ်းသာရလိမ့်မည်ဟုအထက်ကဆိုတတ်ကြ၏။ဥဇပြည်၌နေသောဧဒုံသတို့သမီး၊ဝမ်းမြောက်ရွှင်လန်းလော့။ဖလားတော်သည်သင်ရှိရာသို့ကူးသွားလိမ့်မည်။သင်သည်ယစ်မူး၍အဝတ်အချည်းစည်းရှိရလိမ့်မည်။အိုဇိအုန်သတို့သမီး၊သင်ခံထိုက်သမျှသောအပြစ်ဒဏ်ကုန်ပြီ။သင်သည်နောက်တဖန်သိမ်းသွားခြင်းကိုမခံရ ။အိုအေဒုံတို့သမီးတင်ပြုသောဒုစရိုက်ကိုစစ်ကြော၍တင်ဤအပြစ်ကိုဖော်ပြတော်မူမည်။